ကံကြီး15အငယ်1မှ9ဘုရားသခင်၏ဝိညာဉ်တော်သည်အောဒက်သားအာဇရိပေါ်သို့ရောက်၍အာဇရိသည်အာတမင်းကိုကြိုးဆိုခြင်းဟံတော်လျက်အိုအာတမင်းအိုယူဒမျိုးနှင့်ဗိယံမင်းအမျိုးသားအပေါင်းတို့ငါစကားကို နားထောင်ကြလော့ သင်တို့သည်ထာဝရဘုရားဘက်၌နေလျင် နေစဉ်ကာလထာဝရဘုရားသည်သင်တို့နှင့်အတူရှိတော်မူမည်။ဟာရဘုရားကိုရှာလျင်အတွေ့ခံတော်မူမည်။စွန့်လျင်သင်တို့ကိုစွန့်တော်မူမည်။ကြာမြင့်သောကာလပတ်လုံးဣဒရလမျိုး၌မှန်သောဘုရားမရှိ။ဩဝါဒပိတတ်သောယေပရောဟိမရှိ။တရားလည်းမရှိဘဲနေ၍ဘေးရောက်သဖြင့်သူတို့သည်ဣဒရလမျိုး၏ဘုရားသခင်ထာဝရဘုရားထံတော်သို့ပြန်လာ၍ရှာကြသောအခါ အတွေ့ခံတော်မူ၏ရှေးကာလ၌ထွက်တော်သူ ဝင်တော်သူသည် ချမ်းသာမရအတိုင်းတိုင်းအပြည်ပြည်သားအပေါင်းတို့သည်အလွန်ဆင်းရဲခြင်းကိုခံရကြ၏တနိုင်ငံနှင့်တနိုင်ငံတမျိုးနှင့်တမျိုးထကြ၍ဘေးအမျိုးမျိုးအဖျင်ဘုရားသခင်ဆုံးမတော်မူ၏တင်တို့မူကားအာယူကြလော့လက်အားမလျှော့စေနှင့်တင်တို့ကျင့်သည့်အတိုင်းအကျိုးကိုခံရကြမည်ဟု မွဲ့ဆို၏အငယ်ရှိမှ 19ထိုစကားနှင့်ပရောဖက်ဩဒတ်၏အနာဂတ်စကားကို အာသမင်းသည်ကြားသောအခါရဲရင်ချင်းတို့ရောက်၍ယူဒပြည်နှင့်ဗင်ယမင်ပြည်အရရတို့၌၎င်းအေဖရိမ်တောင်ပေါ်မှတက်ယူသောမြို့တို့၌၎င်းဆက်ဆုပ်ဖွယ်သောအရာရှိသမျှတို့ကိုပယ်ရှား၍ဗိမာန်တော်ဦးရှိတွင် ရှိသောဒါဝရဘုရား၏ရစ်ပလင်ကိုပြုပြင်လေ၏ ယုဒအမျိုးနှင့်ဗေယာမိအမျိုးသားအပေါင်းတို့ကို၎င်း၊ဧဖရိမ်ခရိုင်၊မနာရှေခရိုင်၊ရှိမောင်ခရိုင်ထဲကထွက်သောတပါးအမျိုးသားတို့ကို၎င်းစုဝေးစေ၏။အာသမင်း၏ဘုရားသခင်ထာဝရဘုရားသည်သူနှင့်အတူရှိတော်မူကြောင်းကိုဣသရေလအမျိုးသားအများတို့သည်သိမြင်လျှင်၊ထိုမင်းဘက်သို့ဝင်စားကြ၏။အာသမင်းနန်းစံဆယ်ငါးနှစ်၊တတိယလတွင်ယေရုရှလင်မြို့၌စုဝေး၍ဆောင်ခဲ့သော လက်ရဥစ္စာတဲကနွား900တိုး900တောင်တို့ကို ထာဝရဘုရားအားပူဇော်ကြ၏ဘိုးဘေတို့၏ဘုရားသခင်ထာဝရဘုရားကိုစိတ်နှုံးအကျွင့်မဲ့ရှာပါမည်ဟူ၍၎င်းဤတွေလအမျိုး၏ဘုရားသခင်ထာဝရဘုရားကိုမရှာသောသူယောက်ျားမိန်းမအကြီးငယ်မြည်ဒီကအသေးတချင်းကို ခံရမည်ဟူ၍၎င်းကြွေးကြော်သံ တဘိုးနှဲခရာမှုတ်တန်နှင့်တကွကြီးသောအတံပံပြုလေဒါရုဘုရားအားကျိန်ဆို၍ဝန်ခံခြင်းပရိညင်ဖွဲ့ကြ၏ယူရလူအပေါင်းသည် ထိုတို့ကျိန်ဆိုခြင်းကိုပြုသောအခါဝမ်းမြောက်ကြ၏အကြောင်းမူကားစိတ်နှလုံးအကျွင့်မဲ့ကျိန်ဆို၍အလိုဆန္ဒအားကြီးသည်နှင့်ဒါရုဘုရားကို ရှာသောကြောင့်အတွေ့ခံတော်မူ၏အရရ၌ညီတက်ခြင်းအခွင့်ကို ပေးတော်မူ၏အာတမင်းကြီး၏အဖွားတော်မာခါသည် အာရှရပင်အောက်မှရုတ်တုကိုလှုပ်သောကြောင့်မိဖုရားအရာကိုနှုတ်၍ရုတ်တုကိုဖျက်ဆီးကြော်နှင်းပြီးလျှင်ခေရုံချောင်းနှမ်းမှမိရှို့တော်မူ၏မြင့်သောအရတ်တို့ကိုဣတရေလပြည်၌မပယ်ရှားတော်လဲလက်ထက်တော်ကာလပတ်လုံးအာတစိတ်နှလုံးသည်စုံလင်ခြင်းရှိ၏ခမည်းတော်လှူသောဥစ္စာ ကိုယ်တိုင်လှူသောဥစ္စာ ရွှေငွေဒဇာများကို ဗိမာန်တော်ထဲသို့သွင်းထားတော်မူ၏။နောက်တဖန်နန်းစံသုံးဆယ်ငါးနှစ်တိုင်အောင်စစ်တိုက်ခြင်းမရှိ